အာရိတာမှာမြတ်ပါဠိပူဇော်ပွဲကျင်းပလာတာ29ကြိမ်မြောက်ဖြစ်ပဲပထမအစတုန်းကတော့ယောဂီအဟောင်းတွေမိမိတို့တရားအထုတ်တဲ့နေရာတွေလည်းပြန်ရောက်ပြီးတော့ရှိကအထုတ်ခဲ့တာတွေပြန်သတိရဖို့ယောဂီအသစ်တင်နဲ့လည်းတွေ့ဆုံပြီးတော့အချင်းချင်းအဆက်အသွယ်ဖြစ်ဖို့အဓိပတိသာသနာဘက်ကအင်အားပြည့်ဖို့ဆိုတဲ့အနေနဲ့ တစ်နှစ်တစ်ကြိမ်နှစ်ပတ်လည်အစည်းအဝေးကိုကျင်းပဖို့ဆိုပြီးတော့ဘုန်းကြီးကစီစဉ်ပါတယ်အဲဒီခါကာလမှာဘုရားသဒ္ဒနာလောကအဖွဲချုပ်ကြီးရဲ့ဥက္ကဋ္ဌဖြစ်တဲ့ထေကြီးသာဝုဇင်ကအစည်းအဝေးလုပ်ရနေမှာပဲနဲ့ပူဇော်ပွဲဩဝါဒခံယူပူဇော်ပွဲဩဝါဒခံယူပွဲပူဇော်ပွဲဒီလိုမိတရရင်ကောင်းလားလို့သူကလျှောက်

ဩဝါဒခံယူတယ်ဆိုတာအရေးကြီးတာပဲဆရာသမားဖြစ်တဲ့ပုဂ္ဂိုလ်ကလည်းသတိပရိသတ်တွေဩဝါဒပေးဖို့အရေးကြီးတာပဲမြတ်စွာဘုရားဝင်တော်မူလာပြီးတော့သာသနာတော်ကိုတည်တောင်ပြီးတော့လာတဲ့သုံးလားကြီးကဘုရားဖြစ်ပြီးတော့ဝါဇလာကြီးကဓမ္မစကြာတရားဟောပြီးတော့ ဗုဒ္ဓသာသနာတော်ကြီးကိုတည်ထောင်လာခဲ့အဲဒီတည်ထောင်လာတဲ့ကတတိပရိသတ်တွေကိုဩဝါဒပေးရတာပဲဩဝါဒပေးရအဲဒီဩဝါဒတိုင်းလိုက်နာပြီးခြင်းလို့ရှိရင်မိမိတို့ကိုကျိုးလည်းဖြစ်တယ်ဗုဒ္ဓသာသနာတော်ရဲ့ကျိုးလည်းဖြစ်တယ်လောကရဲ့ကျိုးလည်းဖြစ်တယ်အဲဒါကြောင့်ဩဝါဒတွေမြတ်စွာဘုရားပေးပြီးသားပါတယ် မြတ်စွာဘုရား၏တတိသားဖြစ်တဲ့ပုဂ္ဂိုလ်တွေဟာလည်းပဲအကြီးအကဲဖြစ်လာလို့ရှိရင်ဩဝါဒပေးဖို့ရတာဝန်ရှိတာပဲဩဝါဒပေးတဲ့ခါကလာကြတော့မြတ်စွာဘုရားသူတော်ကဩဝါဒပေးတဲ့ဆိုရင်ကိုကိုယ်တိုင်ကလည်းပဲပြည့်စုံပြီးသားဖြစ်ပြီးတော့နေတာနာနေရကြပါတော့အဲဒီလိုပဲတရားတတိဖြစ်တဲ့အရှင်မြတ်တွေကလည်းပဲသူတော်ကဩဝါဒပေးရဲဆိုကိုယ်ကလည်းပဲချွေးကြဝရရေးကြည့်ပါလေ ပြီးတော့ပေးတဲ့ဩဝါဒတိုင်းလိုက်နာပြီးတတိပိဿတွေလည်းကျင့်ဖို့ရရေးကြည့်ပါတယ်အဲဒါကြောင့်ဘုန်းကြီးတို့လည်းတတ်နိုင်တယ်မြတ်နေ့နေ့တိုင်းနေ့တိုင်းကျင့်စေရဩဝါဒပေးပါတယ်သမထာနာစေရတွေကျင့်ဖို့ရရောယောဂီပုဂ္ဂိုလ်တွေကျင့်ဖို့ရရောအကုန်လုံးလိုက်နာပြီးကျင့်ဖို့လို့ဩဝါဒပေးခဲ့ပါတယ်ဒီကဲ1339ခုနှစ် နတော်လာပြီကျော်၄ရက်နေ့နှစ်ပတ်လည်ကုသိုလ်ဝဲကဟောခဲ့တဲ့တရားကဩဝါဒပေးခဲ့တဲ့တရားကဘာလို့ဆိုလို့ချင်းပฏิပတ်ပฏิပတ်ဆိုင်ရာသတိပြုဝယ်တရားတော်လို့ခေါင်းတက်ထားပါရဲ့သုံးနာမည်ကတော့မဟာစုံနာတုမင်္ဂနာတင်္ဒတာအင်္ဂုတ္တနိကေမှာဓာတကနိဗ္ဗာန်ငါငါ10ခုရှိတာပါ10ခု10ခုတွေဟောတဲ့ သုတ်ပေါင်းဓာတကအဲဒီမှာဟောထားတဲ့တရားပါပဲဟောတဲ့ပုဂ္ဂိုလ်ကတော့ဘယ်သူလုံးဆိုရင်မဟာသုဏမထေရကဟောတယ်မဟာသုဏမထေရဆိုတော့ရှင်သာရိပုတ္တရာရဲ့မြည်ဉာဏ်နာပါပဲအဲဒီဩဝါဒတရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေနဲ့ဆိုင်တယ်ပฏิပါတရားကိုဟောပြောညွှန်ကြားနေတဲ့ဆရာတွေနဲ့ဆိုင်တယ်အဲဒါအရေးကြီးပါတယ်ဒါကြောင့် မနစ်ကလည်းဟောပြီးပါပြီဟောရင်လည်းလည်းဒီလိုပြိဿတွေအများစုနေကြတော့ကျေကျေပြန့်ပြန့်လည်းသိဟောလို့မရှိဘူးအချင်းချင်းနဲ့အချိန်တိုတိုနဲ့ပြီးအောင်ဟောရအဲတော့မနစ်ကဟောပြီးတာဒီနေ့ကျတော့တချို့လည်းမေ့ကုန်ရမှာပဲတရားနာတဲ့ပုဂ္ဂိုလ်တွေမေ့တာမမေ့တာတော့ပြောတာခွန်ကြီးတော်မေ့နေလို့ခွန်ကြီးတော်မှခါစောစောပိုင်းကဝါစုဥစီကနဲ့ကြူပါတယ်ဒီနေ့ အဲဒီပြီးခဲ့တဲ့နှစ်ကပေါ့နှစ်ပတ်လည်မှာဗာတရားဟောရပါလိမ့်မယ်စဉ်းစားဟိုလာမယ့်နှစ်ကျရင်ဗာတရားဟောရမလဲဘာဩဝါဒပေးပါလဲစဉ်းစားမပေါ်ဘူးခက်တာပဲကိုယ့်အကိုဟောထားပြီးမေ့တယ်ဒါတော့ဒီကဗရဏစရိယာတွေမေ့ကြည့်အောင်မှပဲလို့တော့ခွန်ကြီးအောင်မရတယ်သူတို့သူတို့မှမိမလားမသိဘူးမေ့ကြည့်အောင်မှပဲအောင်နောက်တော့တာရွက်တွေဟိုလန်ဒီလာနဲ့မနစ်ကဟောခဲ့တဲ့ ဆောင်မုစာရဲ့သွားတွေ့တာကိုဟာနေရာကြိုက်ခုမှပေါ်လာတော့တယ်ခဲမှလည်းဒါအင်တာကောင်းတဲ့ဥစ္စာပဲလို့မြင်ပြီးတော့နှစ်ကကိုယ်တိုင်တောင်မှမေ့နေပါတော့ဒီပြင်ပုဂ္ဂိုလ်တွေလည်းမေ့ကုန်ကြပါလေဒီဒီတုတ်ပဲထားပြီးဟောအောင်မှဖြစ်မယ်အဲဒီတုတ်ကိုစဉ်းစားပါတယ်ပထမပိုင်းကတော့ခွန်ကြီးအခုဟောနေတဲ့အရှင်ကအပြီးတော့မှပဋ္ဌာန်းရောက်ဗရန်တရားတဲ့ဘုရားတရားဟောရင်ကောင်းတယ်လို့အောင်းမိပြီးတော့အဲ့ဒါနဲ့ဟောရမလားစဉ်းစားမယ်နောက်တော့ သံတရားကတော့နည်းနည်းပါပဲ။အဲနည်းနည်းတော့ဘုရားဖြစ်ရုံရှိမှာပါပဲ။အဲဒါကြောင့်မနစ်ကဟောခဲ့တဲ့တရားပဲပြန်ဟောဖို့ရ။သုံးဖြတ်ထားပါရဲ့။အတူတူနဲ့ခချင်းချင်းပေါ့လေ။ရှင်ဆောင်နာမတွေကညာတော်များဟောကြားပါရဲ့။ညာနာဝရံအာဟုသောဘိက္ခုဝရမနော

အသိဉာဏ်ဝါဒပြောလို့ရှိရင်ဖြင့်ဟာဒီတရားငါသိတာပဲဒီတရားငါမြင်တာပဲငါကိုယ်လည်းမြင်နေသိတယ်တော့ဒီလိုပြောရတာပဲဒီလိုမပြောလို့လည်းမဖြစ်ဘူးဒီလိုမပြောဘဲနဲ့အာဟိုစာအုပ်ထဲကဒီလိုဆိုတယ်ဟိုကျမ်းကဒီလိုဆိုတယ်ပြောရုံနဲ့ကတော့ဇာမရောက်ဘူးဒါကတော့ကိုယ်ရင်သိတာမှမဟုတ်ဘူးကောအဲတော့ကိုယ်ရင်သိတဲ့အနေနဲ့ပဲဟောရပြောရတယ် အခုကမ္မနာစရာတွေနဲ့ဆိုင်နေတယ်ကွာကမ္မနာစရာတွေကမြင်နိုင်ကြားတိုင်းနားနိုင်စသည်တိုင်းတွေးထီတိုင်းကိုယ်တိုင်းစားနိုင်သိကြားတိုင်းသိကုသနာကြံနေတိုင်းဟိုမူရာဖြစ်တိုင်းဝေဒနာဖြစ်တိုင်းစိတ်မူရာဖြစ်တိုင်းသဘောတရားတွေဖြစ်တိုင်းသိရမယ်လို့ဟောရတာပါဒီတော့ဟောတဲ့ပုဂ္ဂိုလ်ကိုယ်တိုင်လည်းသိတာများသိပြီဆိုဝန်ခံရတယ်အဲဒီမလျော်တဲ့ဝန်ခံတာတွေတော့မတော်ဘူးပေါ့လေသောတာပန်ဖြစ်ပြီးသာရကံဖြစ်ပြီးအနာဂံဖြစ်ပြီးဉာဏ်ဖြစ်ပြီးဒီလိုဝန်ခံတာတော့မတော်ဘူး အဲသိတဲ့လောက်ယုတ်တရားနာတရားအနိစ္စဒုက္ခအနတ္တသဘောတရားတွေသိတဲ့လောက်သိတယ်ဆိုတော့ဝန်ခံနိုင်မှာဘယ်တော့တော့ဝန်ခံမှာဖြစ်မှာအဲဝန်ခံရမှာအဲဒီတော့ညာနာဝါဒအသိညာဝါဒကိုဟောပြောဝန်ခံနေတဲ့ပုဂ္ဂိုလ်ဟာတဲ့ဒီတရားငါသိတဲ့ဒီတရားငါမြင်တယ်လို့ဒီလိုဝန်ခံပြီးပြောရပါတယ်ကျင်းစေဘိက္ခုံလောဘဝိဘုံယတိတ္ထေတိ တံထိုသို့ဝန်ခံပြောဆိုနေတော့ညာနာဝါရရှင်ဖြစ်သောဘိက္ခုံညာကိုလောဘလောဘဒီဒီဘုံညာသာမောရစေတတိကေတိညာအဲဒီတော့ပြောနေတဲ့ပုဂ္ဂိုလ်လောဘကသွမ်းမှုပြီးတော့တီးနေမယ်တဲ့လောဘသွမ်းမှုတီးတော့ဘယ်နဲ့နေရောလဲလောဘသွမ်းမှုလာလို့ချင်းဘေးကပုဂ္ဂိုလ်တွေကပြီးတာပေါ့လောဘလိုလိုက်ပြီးတော့အခြေအနေတွေကသမျိုးပဲလောဘနဲ့စပြီးတော့ဖြစ်တယ် ပစ္စည်းလလဘာနဲ့စပြီးတော့လည်းပဲအဲလောဘကြီးတဲ့ပုဂ္ဂိုလ်ကြလို့ရှိရင်လိုချင်တယ်ဒါလေးရမှာအဲလူရတန်းရတယ်ပဲမဲ့လို့အဲဒီကိုယ်မလူရင်သဘောမကျဘူးဒီလိုစိတ်တွေဖြစ်တယ်သူကသူများတွေတော့သူလည်းငါတော့မလူဘူးသူများနဲ့ငါနဲ့အတူတူသာဆိုငါပို့ပြီးတော့မလူဘူးစသည်ဖြင့်ဒီလိုစိတ်ကလေးတွေဖြစ်တတ်တယ်ပြောလို့ရှိရင်ဖြင့်အဲဒီမပြောတဲ့စကားလေးတွေလည်းပြောတာရှိတတ်တယ် ဆောင်ရည်တဲ့လူကလေးတွေမဆောင်ရဘဲနဲ့လက်လူရှူနေတာကြီးရတယ်ပဲပြီးတော့စဉ်းစားရတဲ့အလူရှင်တရားဓမ္မတွေကလည်းပဲပြီးသွားတယ်တို့စီရကအဲသူ့ဘယ်ဒီလိုအားတွေသူ့မြတ်မြတ်မလူလို့ဒီလိုမကြိုက်လို့ဒီလိုဖြစ်တာဒီလိုလုပ်တာပဲတာဝန်ယူမဆောင်ရတာပဲစသည်ဖြင့်အဲဒီလိုသဘောပေါက်ပြီးသွားတာပါတယ်တံဘေကုံသောရညာနာဝါရကိုဟောပြော ဝန်ခံနေတော့ယဟန်ကိုလောဘလောဘသည်စေတိတ္တိအဘိဘုံရလွမ်းမိုးရေးစေတိတ္တိကဲဒီညာအံလောဘကသံမို့ဒီလို့ရှိရင်ထို့အတူဒေါသလွမ်းမိုးဒီတာအသာထင်ရှားတာပေါ့ဒီစိတ်ဆိုးပြီးဆိုမှတော့တကယ်လုံးလေးကကွာဒေါသနဲ့ပြောတာတစ်မျိုးပဲရိုးပြောတာတစ်မျိုးပဲဒီကပုဂ္ဂိုလ်အမှန်သိကြတယ်ဒေါသနဲ့ပြောတယ်လို့ရှိရင်ဖြင့်မနာကိုသိကြတာမောဟနဲ့ပြောတာလောဘဒေါသမောဟ ကောဒမြဲထွက်ပြီးတော့ပြောတာတဲ့ဥပနာဟာရညိုးရှိပြီးတော့ပြောတယ်ရညိုးရှိပြောတဲ့ပုဂ္ဂိုလ်ကတော်တော်ဆိုးတာပဲရညိုးများအစုံတစ်ခုအကြောင်းလေးနှီးပြီးတော့ရညိုးဖြစ်နေတယ်မပြေပြောက်ဘူးအဲ့ဒီပုဂ္ဂိုလ်နဲ့စပ်ပြီးတော့အကောင်းကိုသူမပြောနိုင်ဘူးအကောင်းကိုမဆောင်ရွက်နိုင်ဘူးမလုပ်နိုင်ဘူးရညိုးကအတဲဆိုးတာမက္ခသူတော်ကောင်းကျေးဇူးကိုဖြစ်တယ်ကိုယ့်ရဲ့ ညင်းမြနေတဲ့အရိယဘက်ကဖြစ်စေဒီဘဘက်ကဖြစ်စေဒီလသမာဓိပညာဘက်ကဖြစ်စေညင်းမြပြီးတဲ့ပုဂ္ဂိုလ်ကိုယ်နဲ့ဓာတ်လူပြုပြီးတော့အတူလည်းမထူပါဘူးသူလည်းသာရိတနေနေဘာမှထူကြတာမဟုတ်ပါဘူးသူလည်းပဲီလာဒီလုံလုံချင်းစောင့်ရှောက်နေမယ်လို့မထူပါဘူးတို့လိုပါပဲအဲသူဟာတရားတွေအားထုတ်နေမယ်လို့ထူပါဘူးတို့နဲ့အတူတူပါပဲอืมဘယ်လေးပါးကလွတ်မြောက်တယ်လို့မဆိုနိုင်ပါဘူးစသည်ဖြင့်ပေါ့လေအဲဒီလိုက သူတော်ဘာဂုံတွေကိုဖြည့်ပြက်ပြီးတော့ပြောတာလေရှိတယ်လားမက္ခသူတော်ဘာဂုံဖြည့်ပြက်ပြီးတော့ပြောတာပလာဒအဲပလာဒဆိုတဲ့တရားကလည်းပဲသူတော်ဘာနဲ့ဖက်ပြန်ပြီးတော့ဂုံကြီးတွေပြုပြီးတော့ပြောတယ်မစ္စရိယဝန်တိုတယ်ဣဒ္ဓာတဲ့မနာလိုဘူးတဲ့ ပါဠိကအိဆာရုပ်မာတဲ့အလိုဆိုအဲဒီ10မျိုးရှိတယ်အဲဒီ10မျိုးတွေကတစ်ခုခုသွမ်းမုတ်ကြီးဖြစ်လာလို့ရှိရင်ဆင်ញင်တဲ့ပုဂ္ဂိုလ်ကသိတာပဲဒီမှာလောဘဖြစ်နေတယ်ဒေါသဖြစ်နေစသဖြင့်သိတာအဲတော့အဲဒီဆင်ញင်ပြီးသိတဲ့ပုဂ္ဂိုလ်ကဘယ်နဲ့အောက်မေလဲဆိုသူကအပညာဝါဒကဟောနေတာပဲတကယ်တော့သူဟောတဲ့အတိုင်းအဲ့ဒီတရားသူမသိဘူး သူမသိလို့ဒီလိုလောဘတွေဖြစ်နေတာသူမသိလို့ဒီလိုဒေါသတွေဖြစ်နေတာဟုတ်တယ်လောဘဒေါသမောဟဘယ်ဝရဟောနေပြီးတော့ကိုကလောဘဒေါသအရေးရောင်တွေပြနေလို့ရှိရင်ဟောတဲ့ပုဂ္ဂိုလ်ကသူတရားသူမသိပါဘူးဟောတာဟောနေတာဟောတာကတခြားလောက်တာကတခြားပဲအဲဒီလိုပညာရှိပုဂ္ဂိုလ်တွေကအဆုံးဖြတ်ဆုံးဖြတ်တယ်အဲဒါအရေးကြီးပါတယ်အဲဒါကြောင့်အဲဒါကိုဒီဘုန်းကြီးကဆောင်းပုဂ္ဂိုလ်လေးလှုပ်ထားပါတယ်

အဲသမထဝိပဿနာဘာဝနာတွေကောင်းကောင်းအားထုတ်နေတဲ့ပုဂ္ဂိုလ်အနေဒီလိုလဲယူရမှာပါပဲအဲဒီအကုသိုလ်ဆယ်ပါးတွေကင်းရမယ်မကင်းဘူးဖြစ်နေပြီဆိုရင်အဲမသိသူပြောတာတဲ့သူပြောတာသူမသိဘူးသူကပြောတာပြောနေတယ်သူတရားသူမသိဘူးအဲဒီလိုဒိဋ္ဌိပဲအဲဒါပါဠိရတဲ့ရဲ့ရှိပါတယ်ဒါပေမဲ့ပါဠိတွေယူနေအရှင်းပြနေတော့အဲဒီသံဃာကလေးဆိုပြီးတော့ဒါလေးအတူတူရှင်းပြီး အဘိဓမ္မာဖြစ်မယ်အဲလိုက်စေရမယ်ညာနာဝါရပြောပြသူမှာဆံရလောဘဒေါသစသွာအကုသေဝဖြစ်ပွားခြင်းရာဖြစ်ခြင်းရှိမတိသူပြောတာ ညာနာဝါဒဒီတရားတွေဒီလိုသိရမယ်ဒီလိုရှုဒီလိုသိတယ်အခုလည်းပဲအထုတ်လို့သိတာများသိတယ်ဒီလိုဝန်ခံပြီးပြောဟောနေတဲ့ပုဂ္ဂိုလ်အဲဝန်မခံမဲနဲ့ပြောရင်တော့လည်းလကားပါအရာမရောက်ပါဘူးကွာစာရွေးနဲ့ပြောနေလကားသူကိုယ်တိုင်တော့မကျင်မဲနဲ့သူများတွေကျင့်ဖို့ပြောတယ်ဆိုတော့ဒါဟာမကြောက်ကြတယ်မစက်ကြတရားတွေထည့်ထားတယ်သေးတစ်ခုကကိုယ်တိုင်မစားဘဲနဲ့သူများတွေကိုတော့အဲဒီသေးကိုစားဝယ်တိုက်တွန်းနေတယ်ဆိုရင်ဒါနေရာမကြတာပဲ။ ကိုယ်လည်းဒီယောဂရှိတယ်အဲဒီကိုတော့မစားဘူးသူများတွေစားခိုင်းတယ်သူများတွေကစားဝယ်တယ်နဲ့ကိုတော့မစားဘူးမစားတာဘာဖြစ်လို့မစားလို့ဆိုကိုစိတ်ကိုမယုံလို့မစားတာဖြစ်မှာပေါ့အဲဒီလိုပဲလူများတွေကကျင့်ဝင်ရဟောနေကိုလည်းကျင့်တာမဟုတ်ဘူးနဲ့ဆိုရင်မကျင့်မဲနဲ့ဟောနေတဲ့ပုဂ္ဂိုလ်တွေကတော့သာသာရဲကဘာသာတွေဟောနေတာကသိနေရမကြပါဘူးကိုမစားဝင်တဲ့ဆေးသူများကျွေးနေတာနဲ့တူတယ်

သူတရားသူမသိပဲနဲ့ပြောနေတာပဲပြောတာကတခြားပဲသူ့အခြေအနေကတခြားပဲလို့ဒီကပညာရှိပုဂ္ဂိုလ်တွေကဆုံးဖြတ်တယ်အဲဒါကမ္မဋ္ဌာန်းဆရာတွေပိုအရေးကြီးတာပေါ့လေတရားထုံးတဲ့ယောဂီတွေလည်းရေးကြည့်တာပဲတရားထုံးတာပြီးဉာဏ်သင်ကြားတွေနာပြီးပြီဆိုပြီးတော့နေရာမကြတာတွေဖြစ်နေရင်ဘုရားပုဂ္ဂိုလ်တွေကအဲဒါသူတို့ဉာဏ်သင်ကြားဟောနာလာတာဘာမှမဟုတ်သေးပါဘူးဘုရားနေပြီး သုံးပြတတ်တယ်အဲ့ဒါနေရာမပြဘူးအဲ့ဒါသတိပြုဝေရပါပဲကဲဆိုညာနာဝါရပြောပြသူမှာတရားလောဘဒေါသစစွာအကုသေဝဖြစ်ပွားခြင်းဟာဖြစ်ခြင်းစီမသိသူပြောတာ ဆိုတာမှစာရုပ်ကလေးရှိနေတာဆိုတော်ပါပြီနားလည်ပါပြီဘာဝနာဝါရပြောတဲ့ပုဂ္ဂိုလ်ရှိတယ်ဘာဝနာဝါရအာဟုသောဘိက္ခုရမနော ဘာဝိတာကာယောမိဘာဝိတာစိတ်တော်ဘာဝိတာသီလဘာဝိတာစိတ်တော်ဘာဝိတာပညာတိအာဟုသောငါရှင်တို့ဘာဝနာဝရံဘာဝနာဝရဝရမနောပြောဟောနေသောပုဂ္ဂိုလ်သည်အာငါသည်ဘာဝိတာကာယောပွားပြီးတော့ကာယရှိသည်အာမိဖြစ်သည်ကာယဘာဝနာပွားပြီးပြီကာယဘာဝနာဆိုတာအိန္ဒိယသံဝရ ဆိုင်တဲ့ဥစ္စာပါပဲ။အာရဘာဝနာဆိုတာသူတို့အာယုန်တွေကိုပါရနေတဲ့ပြီးတော့လိုက်တာရှားဝင်ပြီးတော့မကြည့်ဘူးသူတို့အာယုန်တွေလိုက်ပြီးတော့နားမထောင်ဘူးယူမဆိုင်ဘူး။အဲအိန္ဒိယရမျက်စိအိန္ဒိယရမယ်နားအိန္ဒိယရမယ်အဲဒီလိုပါပါပဲ။အဲဒါဘာဝိတကာယဖြစ်ရမယ်။ဘာဝိတကာယရေးကြည့်။ရဟန်းများမှာမျက်စိအိမ်တွေနားအိမ်တွေစောင့်ကြည့်လို့ရှိရင်ဟိုကြည့်လိုက်ဒီကြည့်လိုက်သူအပြင်တော့ရထဲသွားတဲ့အခါရေးကြည့်တာပေါ့နော်။ ရတဲ့ရတဲ့သွားတဲ့ခါကလာချင်းဟိုကြည့်ပြီးကြည့်တယ်အိန္ဒိယမရရင်နေရမကြဘူးဆိုတော့အိန္ဒိယလေးကြအောင်သက်ခုံကလေးစောင့်ကြည့်မှုရှိရမယ်ဒီတရားထဲမှာလည်းပါအဝိဒ္ဒစေကုအန္တရာကလေးကမိတာမိတိသိခကရဏီယအဝိဒ္ဒစေကုခြားထားတာမျက်စိရှိပြီးဖြစ်၍ဒီသွားတဲ့ပုဂ္ဂိုလ်မှာအရေးကြီးတာပါအရေးကြီးတယ်ခလုံးမတိုက်ဖို့ရင်းနဲ့ကြိုင်နဲ့မကြဘူးဒါအရေးကြီးတာပါ အဲ့ဒါအဝေးကြီးညော်ကြီးကိုသိမလို့ပါဘူးအဲ4000လောက်ပဲတဲ့4000လောက်ကကိုသွားမဲ့လမ်းလေးမြင်ရလို့ရှိရင်အဲမြင်တဲ့နေရာနှိမ့်တဲ့နေရာသိလို့ရှိရင်ကျင်းတဲ့ကြိုင်နဲ့လည်းမကြအောင်ဘလို့လည်းမတိုက်အောင်သွားနိုင်ပြီတဲ့ဒါကြောင့်4000လောက်မျှတာမြင်မြင်အောင်လို့ပေါ့ဆိုတော့4000မျှတိတိမြင်ရမယ်တော့မဟုတ်ပါဘူးခံမိုင်းနေပါလားအဲတကယ်ပို့ပြီးတော့ကြည့်ဖို့မလိုဘူးလို့ဆိုလိုပါတယ် မျက်လွှာချပြီးတော့ခေါင်းငုံရမယ်လို့မဆိုပါဘူးသူကခေါင်းကြီးငုံသွားတာရှိတယ်။ခေါင်းတော့ငုံရမှာမဟုတ်ပါဘူး။မျက်စိနဲ့ဟိုကြည့်ဒီကြည့်မကြည့်ဘူးပါပဲ။ဒါပေမဲ့လို့ခြေတုံးကတော့ဆင်ញံမြင်းမြန်းနေတယ်လို့ရှိတာပေါ့။အဲဆင်ញံမြင်းမြန်းခွေးကြနေဒါတွေတော့ကြည့်ရမယ်တရားနဲ့။အခုခေတ်တော့အများကြီးပေါ့အခုခေတ်တော့မတော်ကားတွေပါကြောက်ကြနံကောင်းတာတွေကြည့်ရတယ်။ရင်မဲ့မပြောနဲ့အခုသာသနာ့ရိပ်တာတဲ့တောင်မှ တားတွေကချသွားလိုက်ပါလုံးနဲ့ကြည့်ရတယ်ဘုန်းကြီးတို့လည်းကြည့်ရတာမကြည့်လို့မကြည့်တော့ကြတားတိုက်သွားလို့ရှိရင်ခဲနေမှာလို့လားတားတွေကလည်းဒီမှာမောင်းနေစားတော့ရေးထားတာလည်းငားမိုင်ဆိုပြီးဖြည်းဖြည်းမောင်းပါဆိုကားမောင်းတဲ့ပုဂ္ဂိုလ်တွေအဲ့ဒါလည်းဖတ်ကျင်မှာဖောက်မှာထမှာရလို့လားအဲ့လိုရရှင်းအကြည့်ရမကြည့်လို့မရှင်းအဲ့လိုဘေးအန္တရာယ်တော့ကြည့်ရပါတယ်ဘေးအန္တရာယ်မဟုတ်ဘဲနဲ့ကောင်းလို့ရရတဲ့ဟိုဟာအဲဟိုကလူလာတာဘယ်သူပါလဲอืมယောက်ျားလားမိန်းမလား သာပါတင်နေတဲ့သူလားဘယ်လိုပုဂ္ဂိုလ်လဲစသည်ဖြင့်အဲဒီလိုဟိုကြည့်ကြည့်ဒါတော့နေရာမကြဘူးနားထောင်တာလည်းဒီတိုင်းပါအဲဒါအဲဒီလိုဟိုကြည့်ကြည့်မကြည့်ပဲနဲ့အိန္ဒိယရပြီးတော့နေရာကာယဘာဝနာဝါဒီတော့ကာယဘာဝနာရှိရမယ်ဘာဝိတာသီလောပွားပြီးတော့သီလရှိသည်အာမိဖြစ်သည်ဒီလိုလဲဝန်ခံနေတယ်သီလလည်းပဲလုံုံပြီလို့ဝန်ခံရမှာပဲဘာဝနာ ဘာဝနာတရားဟောတဲ့ပုဂ္ဂိုလ်ဆိုတာကာယဘာဝနာသီလဘာဝနာစိတ်ဓာဘာဝနာသမာဓိဘာဝနာပါပဲပညာဘာဝနာဒီဘာဝနာတွေဟောရတာအဲလိုတော့သီလလည်းပွားပြီးတော့ဖြစ်ပြီးတော့ဝန်ခံရမှာပဲဘာဝိဒစိတ်ဓာပွားပြီးတော့စိတ်ရှိဆိုသမာဓိဘာဝနာပွားပြီးပြီသမာဓိလည်းပဲရတယ်အဲဒီလိုဝန်ခံရမှာတချို့ကသမာဓိဘာဝနာလုံးလုံးမပေါ်ပဲနဲ့ ကိုယ်စိတ်ကိုထားရင်အထားငြိမ်းအောင်ထားလို့ရတယ်လို့ဝန်ခံပြောနေတဲ့ပုဂ္ဂိုလ်ရှိသူတို့ဟုတ်တယ်လို့ပြောတာလားမဟုတ်ဘဲနဲ့ကြွားရင်တော့ပြောတာလားမပြောတတ်ပါဘူးဒီကပုဂ္ဂိုလ်ကသောရနာကအဲဒီလိုစိတ်ကလေးငြိမ်းရာလေးထားနေတာနဲ့စိတ်ကချမ်းမသွားဘူးလားလောဘစိတ်မရှိဘူးလားဒေါသစိတ်မရှိဘူးလားမေးတယ်သူတို့ကဖြေတယ်လို့ဆိုတယ်အာ သူတို့နီးတယ်ဆိုတော့ဖြစ်ပါတယ်လို့ပြောတယ်သူတို့နီးတယ်ပဲတရားနီးတယ်ပူပြီးပဲရှိမှာတော့ဆိုတော့မဟုတ်တော့တာကြီးကသူတို့နီးဆိုတာနဲ့စိတ်ကတခါတည်းကိုလိုရှိတဲ့အတိုင်းနိုင်နေတယ်ဆိုလို့ရှိရင်တရားဟောတာကြီးအကုန်လုံးပြက်ကုန်တာပေါ့စိတ်ဆိုတော့ဘယ်နိုင်မလဲတရားအာထုပ်ခုတဲ့ပုဂ္ဂိုလ်တွေဆိုရင်ပိုသိတာပဲအာထုပ်ခုတဲ့ပုဂ္ဂိုလ်တွေကတော့ကိုယ်စိတ်ကိုထားကြင်အားထားလို့အစိုးရတယ်လို့ထင်မြင်နေထင်နေမှာစိတ်ပဲအစိုးရတွေမှာတော့အစိုးမရတော့အနာတ္တတရားဖြစ်နေတယ် အဲဒီတော့စိတ်ကိုနိုင်နေတယ်ကိုလိုရှိရထားလို့ရတယ်အဲဒီတော့ကိုယ်ကရင်ဟုံးမဟုံးမနေရကြမှာပွားပြီးမှဘာဝနာနဲ့မှဖြစ်တယ်ဘာဝနာနဲ့သမထဝိပဿနာဘာဝနာတစ်ခုနဲ့မပွားများပဲနဲ့စိတ်ကိုဘယ်နည်းနဲ့မှမနိုင်နေနိုင်ဘူးအဲပွားပြီးသားဖြစ်ရမယ်ဘာဝိတာပညာပွားပြီးတော့ဘာဝနာရှိပြီးပွားပြီးတော့ပညာရှိပြီးအာမိဖြစ်ပြီးဣတိပိသောဝန်ခံပြောဆိုသည် အဲဒီလိုဝန်ခံပြောဆိုကြတဲ့ဘာဝနာဝါဒပုဂ္ဂိုလ်ကညာနာဝါဒဘာဝနာဝါဒနှမျိုးမှာအတူတူပါပဲတွဲတာကတော့ဘာဝနာဝါဒဆိုတော့ညာမပါဘဲနဲ့တမာရီဘာဝနာလောက်လည်းပဲဒီလောက်လည်းပဲပြောနိုင်ပါလေညာနာဝါဒဆိုတာကတော့တမာရီတက်တဲ့နယ်မရှိဘူးဝိပဿနာဉာဏ်နဲ့မဉာဏ်နဲ့ဒီရောက်မှဖြစ်အဲဘာဝနာဝါဒအပြည့်စုံဆိုလို့ရှိရင်တော့လည်းညာနာဝါဒလည်းတွင်းဝင်သွားတာပါပဲဒါပဲလေလို့ ဟိုခေတ်ဟိုခါကပြောလေဆိုလို့ရှိတယ်ဝေါဟာရနဲ့ညာနာဝါရကတခြားဘာဝနာဝါရကတခြားခွဲပြီးတော့ဟောထားပါတယ်ဘာဝနာဝါရပြောပြသူမှာဆံရလောဘဒေါသစသောခုနကအတိုင်းပါပဲဘာဝနာဘာဝိတကာယကိုယ်လည်းပွားပြီးပြီးသီလလည်းပွားပြီးပြီးစိတ်လည်းပွားပြီးပြီးပညာလည်းပွားပြီးပြီးလုံခံပြီးပြောနေတဲ့ပုဂ္ဂိုလ်ဘုံမဟုတ်တရားထုတ်ပြီးတော့တရားထုတ်ပြီးပြီပေါ့လေတချို့ နေရသုံးရလောက်အာထုတ်ပြီးတာနဲ့အာထုတ်ပြီးပါပြီအာထုတ်ဖို့မလိုပါဘူးဒီလိုပြောတဲ့ပုဂ္ဂိုလ်လည်းရှိတယ်အဲခုနှစ်ရက်စကားလောက်အာထုတ်ပြီးတာနဲ့ပြီးပါပြီမလိုပါဘူးဒီပြောတာလည်းကျ10ရက်လောက်အာထုတ်ပြီးတာနဲ့လည်း10ရက်စကားပုဂ္ဂိုလ်ရဲ့မလိုပါဘူးအဲလိုပြောတာလည်းရှိတယ်အဲဒါဆရာမုံပြုတာကတော့ဆရာအာထုတ်တဲ့တပည့်တွေပဲသူလည်းပြီးပြီလို့ဝန်ခံတာပဲအဲဒီတော့ပုဂ္ဂိုလ်မှလည်း င်စေလောဘဘိဘုံရဒိဋ္ဌိတိအဲဒီပုဂ္ဂိုလ်လောဘကသွားမှုတည်ခဲ့လို့ရှိရင်လောဘဖြစ်ရင်မနိုင်နေသေးရင်လောဘကတော့သွားမှုဒီမှာဒေါသလည်းသွားမှုဒီမှာပဲဒါတွေမတားမြင်နိုင်ပါဘူးအဲကြောင့်ဘာဝနာဝါဒပြောပြသူမှာဆင်ညာလောဘဒေါသစသွားအကုသေဘာဖြစ်ပွားခြင်းအဲဒီအကုသေဘာဖြစ်ပွားတာကျင်းရမယ်မကင်းဘူးဖြစ်နေပြီဒါကလူတိလူတိကိုပဲ ဖြစ်နေတယ်ဆိုတော့ကျင်မသိဘူးပြောတာသူပြောတဲ့တရားသူမသိဘူးသူပြောတဲ့ဘာဝနာတရားမှသူကိုယ်တိုင်သိတာမဟုတ်ဘူးသူကိုယ်တိုင်တွေ့တာမဟုတ်သူပြည့်စုံတာမဟုတ်ဘူးလို့အဲဒီလိုဘေးကပုဂ္ဂိုလ်ကဆုံးဖြတ်နိုင်ပါလေအဲဆရာကဘာဝနာဝါဒပြောပြသူမှဆင်ရလောဘဒေါသအစသွား ကုသေဝသစ္ဘဝကင်းရာသစ္ချင်းစီမတိသူပြောတာဆိုင်ဆို ဆိုတဲ့ဇာတ်အောင်ဆိုလိုလဲကောင်းရင်မှတ်လို့လည်းကောင်းရင်ပေါ်လဲပေါ်ရဲ့နာကြပါလေတော့ အဲဒီအကုသေပါးတွေကဘာတွေတုံးဆိုတော့လောဘဒေါသမောဟကောရာဥပ္ပနာမေခပလာမစ္စရိယဘာဝဧတာအလိုဆို10မျိုးအကုဟာတာအဲဒီအကုသေပါးသရုပ်ကလေးတာရဲ့ဒီပါဠိမှာလောဘဒေါသမောဟအကုန်လုံးဟောထားပါတယ်အဲ့ဒါလေးဆိုဆိုဆိုပါဦးနော်နောက်နာအသေးလေးခေါ်ရတယ်ပါပါတယ်လောဘဒေါသမောဟကောရာ ပနာမေခပလာမစ္စရိယဘာပဣဒ္ဓာလိုသောသေမျိုးအကူပါဆို ဆယ်မျိုးกินရမယ်ရဟနာပုဂ္ဂိုလ်မှာကုန်กินပါလေအဲနောင်နာကြတယ်လည်းပါပါတယ်ရဟနာပုဂ္ဂိုလ်ကြီးဟောတာဒါမှရဟနာရှိသေးခင်လည်းกินရမလို့တော့กินရမှာဘုရုဇင်လည်းတရားအထုတ်နေရင်မေရဏလာလည်းရမှာပါပဲအဲလောဘဆိုတာဘာတော့ဒေါသဆိုတာဘာတော့ဆိုတာတော့သင်ကြားနေပါတယ်ဒါပေမဲ့လို့ဒီမှာပေါ်ထားပါတယ်လူကျင်တာက လောဘပြင်းမာတာကဒေါသအဲလူကျင်မှုနှိမ့်သက်မှုပါရမှုဖြစ်ရင်ကလောဘပဲ သူတော်ဘာတွေပြင်းမာလို့ရှိရင်ဒေါသပဲဒေါသဆိုပြင်းမာတတ်တယ်ဒုစတိတိဒေါသပြင်းမာတတ်သည်အမှန်မသိရာကမောဟတဲ့အဲဒါခက်တယ်မှန်မသိတာကမောဟမောဟဆိုတာသူဝေးတယ်မသိဘူးအဲဒီလိုပဲပြောကြဟောကြဒါနဲ့သူကလုံးလုံးမသိတာမဟုတ်ဘူးမဟုတ်တာတွေသူကသိနေအလွဲတွေသိတာကသူကမှအလွဲတွေသိတာ အနိစ္စတရားကိုအနိစ္စမမြဲတာကိုမြဲတယ်လို့ထင်တယ်မောဟပဲဒီနေ့ကြတိုင်းတော့အ၆ပါးဖြစ်တဲ့နေရုံနာနေရှိတယ်အဲ့ဒါတွေမမြဲတဲ့တရားတွေပဲဒါတရားတွေပါဒီကြကြနာအာမထဘူးတဲ့ပုဂ္ဂိုလ်တွေအသိဉာဏ်မပေါက်ရောက်ဘူးတဲ့ပုဂ္ဂိုလ်တွေကအဲ့ဒါတွေမြဲတယ်လို့ထင်နေတာပါပဲသာပေကျန်ကတတ်သည့်ဖြစ်စေမတတ်သည့်ဖြစ်စေသာပေကျန်ကတတ်လို့သာပေရသိနေတယ်မယ်လို့ ကိုယ်တိုင်ကမသိတော့မြဲတဲ့နေနဲ့ပဲစိတ်ထဲကချင်းမှန်းမောဟမမြဲတာကိုမြဲတယ်ထင်တာကမောဟဆင်းရဲကိုချမ်းသာလို့ထင်တာကလည်းမောဟဒီနေ့ကျရင်ဓဝါ၆ပါးကဖြစ်နေတာတွေဟာဒုက္ခဆင်းရဲကြီးတယ်ပဲဒုက္ခသစ္စာတရားတွေပဲဒါပေမဲ့လို့သာမန်ပုဂ္ဂိုလ်တွေနေကတော့ဒုက္ခမထင်ပါဘူးကုသဇင်ပုဂ္ဂိုလ်တွေအကောင်းနေလို့ထင်နေတာကုသဇင်တာမဟုတ်ဘူးသောတာပန်တောင်မှ စိတ်တေသာကသူကဆင်းရဲတို့ပိုင်ပိုင်နေနေသိတာကိုစိတ်တေသာကပိုင်ပိုင်နေနေသိတာမဟုတ်ဘူးဒါကြောင့်မို့သူကကာမဂုဏ်အာယုန်တွေကသာနှစ်တည်းမရှိနေတာပဲသောတာပန်လိုပဲသဂရာကံလည်းဒီလိုပဲအကုန်လုံးပိုင်ပိုင်နေနေသိတာမဟုတ်သေးဘူးအနာဂံတောင်မှရူပဘဝအရူပဘဝနဲ့စပြီးတော့ကောင်းတယ်လို့ထင်နေသေးတာပဲချမ်းသာလို့ထင်နေကြညာနာဖြစ်မှအကုန်လုံးကင်းအဲဒါကြောင့်ဆင်းရဲကိုချမ်းသာလို့ထင်တာကလည်းမောဟ သဘောတရားတွေကိုအတ္တကောင်သက်ရှင်နေတယ်အကောင်းလို့ထင်တာကလည်းမောဟဉာဏ်ကြားလိုက်နေဖြစ်ပြနေတာတွေကသဘောတရားကြီးတယ်ဒီတဲ့ပုဂ္ဂိုလ်သတ္တဝါမရှိဘူးအတ္တကောင်မရှိဘူးဒါပေမဲ့လည်းပဂတိပုဂ္ဂိုလ်တွေကတော့အသက်ရှင်နေတဲ့အကောင်အနေနဲ့ထင်ပါတယ်ဘုဒ္ဓအသင်းနဲ့ရှိတဲ့ပုဂ္ဂိုလ်တွေကတော့သူတို့တော့အနတ္တသဘောပေါက်ပါပဲနားလည်ပါပဲဒီလိုပြောကြတယ်အတ္တဆိုမရှိပါဘူးဒီလိုပြောကြတယ် ဒါပေမဲ့အတ္တဆိုရကင်းရဲပါလေရိုးရိုးတဏ္ဍပုဂ္ဂိုလ်ကတော့အတ္တဆိုရှိရှိတဲ့အကြောင်းဝန်ခံပါလေအဲ့ဒါမြင်နေကြရင်တော့အားကြောင့်ပါကဖြစ်တိုင်းဖြစ်တိုင်းနေအကုန်လုံးမသိသေးလို့ရှိရင်အတ္တဆိုရမကင်းပါဘူးကင်းတယ်လို့ဘယ်လိုပြောနေလဲမကင်းဘူးအတ္တဆိုရရှိနေတာလေအဲဒီလိုယုံနာသဘောတရားတွေကိုသက်ရှင်နေတဲ့အကောင်ပဲလို့ထင်တာကလည်းမောဟတဲ့ဒုဝိရမသိတာဆိုတာကလည်းပြီးတော့သိနေတယ် ဆက်ဆက်ရင်ကြပါဖြစ်တဲ့သဘောတရားတွေကိုလှပါတယ်တင့်တယ်ကောင်းတယ်လို့ရှင်းနေတာကလည်းမောဟပဲအကုပါတွေကုပါလို့ရှင်းနေတယ်အဲမောဟဆိုတာအမှန်တရားတွေကိုအမှန်တိုင်းမသိဘဲနဲ့အလွဲအမှားတွေကြောင်းမြန်သိနေတာအထူးအချင်းတော့ဒုက္ခတွေဒုက္ခလို့ရှင်းနေတာပေါ့လေမြင်နေကြတိုင်းနေဒုက္ခတွေဆင်းရဲတွေကိုဒုက္ခချမ်းသာတွေကောင်းနေလို့ရှင်းနေတာမောဟပဲ အမြဲထွက်တာကကောတာတဲ့ကောတာဆိုတာအမြဲထွက်တာပဲသိဆိုးတာပဲအဲဒီလေးဘုတ်ပဲရှိဥစွာဆိုကြအောင်ပြန်ဟုတ်လားဒါတော့ဖက်ပါဦးလိုချင်တာကလောဘပြမတာကဒေါသမမသိရာကမောဟ ဆိုတော့လွဲပြီးတာလွဲပြီးတာကမောဟမမသိဆိုရင်လွဲပြီးတာပဲမမသိဘူးလို့ဒီစကလုံးလေးကြရင်လွဲပြီးရဲ့ဆိုတဲ့အဓိပ္ပာယ်ကပေါ်နေမျက်စိလည်းတဲ့ပုဂ္ဂိုလ်ဟာရှင်းတော့တောင်မြောက်တယ်မှန်မသိရင်လွဲပြီးတာပဲရှိကိုနောက်ခင်ချင်းထင်တယ်တောင်မြောက်ခင်ချင်းလည်းထင်တယ်အဲ့ဒီလိုကမှန်မသိတွေကလွဲပြီးတာမှန်မသိတာကမောဟဆိုလွဲပြီးတာကမောဟကဒီလိုပါပဲ အမြတ်ထွက်တာကကောတာအမြတ်ထွက်ကဒေါသရှိတာကောတာပဲဒေါသနဲ့ကောတာကလည်းဒီမှာသူတရနဲ့တည်းခွဲထားတယ်မှာတော့ဒီကူကတော့တူတူပါပဲအဲအရေးကြီးတယ်ကောတာအမြတ်ထွက်တာကမမြင်လားမြင်ရမကြားချင်တာကြားအထူးအပြင်တော့ကိုနားနဲ့မတည့်တဲ့စကလုံးလေးကြားလို့ရှိရင်မြတ်ထွက်တယ်မျက်နှာပုံတွေပါတယ်ဒီလိုဒီပြောင်းသွားတယ်

ဟောပြောနေတဲ့ပုဂ္ဂိုလ်တော့ပုံပြီးရေးကြည့်တာပေါ့လေဆရာကကတော့ဆရာကသူကပိုင်နိုင်တဲ့နေရာပိုင်နိုင်ရမှာတတိတွေလည်းသူကပါရမှာရေးကြည့်တာနောက်ညာညို့ဖွဲ့တာကဥပနာဟာတဲ့ကရေးကြည့်တယ်ဥပနာဟာညာညို့ဖွဲ့တယ်ဆိုတချို့ကညာညို့ကတဲဖွဲ့တာတော့ရှောက်လို့ကိုမရဘူးလို့ကညာညို့များမထားတာအကောင်းဆုံးပဲညာညို့ထားရင်ဘာဖြစ်တုံးအကုသို့ ပင်ဆိုင်တဲ့ဌာနဲ့တူတယ်အခုပင်ကြီးပဲပွားနေတာဉာဏ်ရိုးတစ်ခုထားလိုက်လို့ရှိရင်လည်းအဲ့ဒီဉာဏ်ရိုးထားတဲ့တက်ရှိတဲ့မဲ့အာယုန်နဲ့ဆက်ပြီးတော့အကုသိုလ်တွေအစင်းစင်ပွားနေတာသူအချင်းတော့တက်ရှိတွေပေါ့လေတက်ရှိတ attva တွေအဲ့ဒါတွေလည်းထက်ကထက်ကဒီလူတယောက်ကိုမတည့်ဘူးဆိုရင်အဲ့ဒီလူတယောက်ရဲ့အကျိုးမဲ့တွေလည်းကျန်တတ်တယ်အဲ့ဒီလူနဲ့လည်းမတွေ့မဆုံမြင်ဘူးမဆက်ဆံနိုင်ဘူးမပေါင်းသင်းနိုင်ဘူး အဲဒီလူရဲ့အကျိုးကိုမဆောင်ရနိုင်ဘူးတော်တော်ဆိုးတာပဲဥပ္ပနာတန်ညိုးဖွဲ့အဲ့ဒါလေးကတော့ကျင်းနေကျင်းလိုက်ပါပဲညာညိုးမထားလည်းပြီးတာပဲညာညိုးမထားပြီးပြောက်ပြီးရောက်စင်သိနေရကြတယ်ဗျဒီနေ့တော့ဟိုထဲမှာပုဂ္ဂလပညာတရားထဲမှာပါတယ် အဲဒီပုဂ္ဂလနည်းနဲ့တရားတဲ့နာကြောက်ရည်လေမြေရည်ရည်ရည်သုံးမျိုးကြောက်မှရေးထားတဲ့ကြောက်ရည်ကတော့အခိုင်ဆုံးပဲကြောက်ရည်ဆိုတာတော့လည်းမပြည့်ဖြတ်ဖို့ရတော့တော့ခဲရင်ကြောက်ရည်ထားမှအဲတချို့ပုဂ္ဂိုလ်မှာအဲဒီရံညှိုးဖွဲ့တဲ့ဒေါသကမပြေနိုင်ဘူးတစ်သက်လုံးသွားရပဲတခါလဲ ဒါနောက်နောက်နောက်တော့ဘဝတွေတော့မှလိုက်ပြီးတော့သွားတတ်တယ်သူတချို့ရှိဘဝနေပြီးတော့ညာညိုးရှိလို့ကလေးစားခြေလိုတဲ့အတွက်ဆုတွေပါတွေတောင်းပြီးတော့သွားတယ်ဘဝတိုင်းဘဝတိုင်းလည်းသူသူ့ဆုတောင်းကားလျော်သွားလည်းပဲသူများကိုခြေပနိုင်တာတွေလည်းရှိတတ်ပါတယ်သူများသိအောင်လည်းတတ်နိုင်တာတွေရှိတတ်ဘာအကျိုးရှိတော့ဘာမှအကျိုးမရှိဘူးနောက်ဘဝတွေမှာ

။ညာညိုးများတော့ဟာမကြောက်ညာညိုးများမရှိတာကောင်းတယ်။ညာညိုးခွဲတာကဥပနာဟယေဇုကနာကမက္ခာမိမိမှာယေဇုပြုဘူးတဲ့ဥစ္စာတွေယေဇုရှိတယ်လို့မသိဘူးမိဘတွေကသာသမီတွေပေါ်ယေဇုတွေအများရှိတာပဲသာသမီတွေကမိဘယေဇုကိုသိတဲ့ပုဂ္ဂိုလ်ကနည်းတယ်နာနေပါလေအခုခေတ်မှာဆိုလို့ရှိရင်တော့ ဝါရတွေကရှိတယ်မိဘတွေကျေးဇူးတင်ကြံကြည်ဝေးဆိုပြီးဟောတဲ့ပုဂ္ဂိုလ်တွေသူနီးတဲ့သူဟောတော့ဟုတ်တယ်လို့လို့ရှိတာမိဘတွေသာသနိရလာတာသူတို့သူတို့ကိစ္စနဲ့သူတို့မတော်တဆရလာတာတွေဘာမှကျေးဇူးတင်ကြံမရှိဘူးသူတို့ကဒီလိုဟောတာပဲပြီးတော့သာသနိဆောင်းလျှောက်တယ်ဆိုတော့လေသူတို့ဟာသူတို့ချစ်ခင်ဆွဲလမ်းပြီးတော့တာဝန်တရားရဆောက်လျှောက်တာပဲလေဘာမှကျေးဇူးတင်ကြံမရှိဘူးဆိုပြီးတော့ဒီလိုဟောတာပဲ အဲဒါဘုရားမရှိတဲ့ပုဂ္ဂိုလ်တွေကတော့လူငယ်သူရွယ်တွေကဒါဟုတ်တယ်အောက်မေ့တာပေါ့အဲဒီလိုဝါရတွေနဲ့ဆိုတော့မိဘကျေးဇူးတို့ဆရာကျေးဇူးတို့မိတ်ဆွေကျေးဇူးတို့ကျေးဇူးကမ်းတာတွေအကုန်မောနေဥစားတယ်ကျေးဇူးတွေကမ်းတာတွေအဲဒါတွေမေတ္တာခေါ်တယ်အဲဒါလေးနှစ်ခုပဲဆိုကြပါအောင်လေရံညိုးဖွဲ့တာကဥပနာ ကျေစုကနာကမက္ခာယံညိုဖွဲ့တာကဥပနာကျေစုကနာကမက္ခာနောက်ပြီးတော့ကိုယ်တည်းမြတ်တဲ့ပုဂ္ဂိုလ်နဲ့ဖက်တင်တာကပလာသာတဲ့ကိုယ်ကဒီလားမရှိပဲနဲ့ဒီလားရှိတဲ့လူနဲ့အတူတူပဲအောင်းမေ့ဆက်ပြိုင်တယ် သာမတာပဲနဲ့သာရတဲ့ပုဂ္ဂိုလ်နဲ့ဖက်ပြိုင်နဲ့သမာဓိဘာဝနာအာမထုတ်ပဲနဲ့အာထုတ်တဲ့ပုဂ္ဂိုလ်နဲ့ဖက်ပြိုင်နဲ့ဒူရင်မဆောက်တည်ပဲနဲ့ဆောက်တည်တဲ့ပုဂ္ဂိုလ်နဲ့ဖက်ပြိုင်နဲ့ဝိပဿနာမရှိပဲပုဂ္ဂိုလ်လားရှိတဲ့မရှိပဲနဲ့ပုဂ္ဂိုလ်ကရှုအာထုတ်နေတဲ့ပုဂ္ဂိုလ်နဲ့အတူတူပဲအောင်းမိပြီးတော့ဖက်ပြိုင်နေတူတူပါပဲသူလည်းပုထုဇဉ်နဲ့ငါတို့လည်းပုထုဇဉ်နဲ့ဘယ်လေးပါးကသူလည်းမလို့သေးပါဘူးငါလည်းသူလည်းမလို့သေးဘူးတူတူပဲဆိုပြီးတော့အဲဒီတော့ဖက်ပြိုင်တတ်တယ်တခါကဆရာတော်ကြီးတစ်ပါးပြောတာကြားဘူး ဆရာတော်ကြီးတွေကသူ့အနေနဲ့သူတော့လည်းတရားသဘောအနေနဲ့ပြောတာနဲ့လည်းသူ့ပါရဲ့သူဝိနည်းသိက္ခာဘုရားအလေးကျတဲ့ဆရာတော်ကြီးတွေကဂံယုတ်ဆရာတော်ကြီးပါပဲအမှန်တင်ကြတဲ့ဂံယုတ်ဆရာတော်ကြီးဘုန်းကြီးမဖော်ပါဘူးအဲဒီကတော့အဲဒီဆရာတော်ကြီးသူတို့ညမှမှတွေ့ရတော့ချင်းချင်းတည်းပြောတယ်ဆရာတော်ကြီးကဒီလားနဲ့ပြည့်စုံတဲ့စင်ကြယ်တယ်ဆိုပြီးတော့များကကြီးညိုကြတာပဲဒါပေမဲ့လို့ ဒီလောက်နဲ့အပယ်လေးပါးကလွတ်ပလားလို့ဆိုတော့မလွတ်သေးပါဘူးဒီရင်ပုဂ္ဂိုလ်တွေလည်းပယ်လေးပါးမသူလည်းမလွတ်သေးဘူးသူတို့ပါပဲဘယ်လိုသဘောရှိလဲဆိုအိမ်ရှိကရေတွင်းနဲ့အိမ်နောက်ဖေးကရေတွင်းသမောမျိုးပါပဲအိမ်ရှိကရေတွင်းတော့တောက်ရေတို့ပါတို့သန္တာပြန်ပြန်သုံးမှုအိမ်နောက်ဖေးကရေတွင်းကြတော့ကိုမသားမပြန်တဲ့အနေအချင်းသုံးမှုဒါပေမဲ့ဒီရေတွင်းရေထွက်တာကတော့မြေကြီးတဲ့ကဒီဒီရေကြောကနေထွက်လာတာထူးပါဘူးတဲ့ အဲဒီသဘောမျိုးဆိုပြီးတော့ပြောကြအောင်မသူ့စာဟုတ်တုတ်တုတ်ပဲသူကကမယုံကြည်ပြောတာလားမဟုတ်သူစိတ်ကူးနဲ့သူသဘောကျတယ်ပြောတာပါပဲဘုထုရှင်ဖြစ်ဟာမကောင်းဘူးဆိုတဲ့အနေမျိုးသူကြီးပြောတာလားဒါပေမဲ့လို့ဒီပလာဒသဘောမျိုးဖြစ်နေဖက်ပြန်တဲ့သဘောမျိုးဖြစ်နေဟိုကိုလိုကြီးကအင်မတန်ကိုယူစီလိုက်တဲ့ပုဂ္ဂိုလ်ကဘုန်းကြီးတို့အခုလည်းပဲအဲဒီဆရာတော်ကြီးတွေပါလေဟောပြောတာတွေပါလေအလေးပြုရပါတယ် အဲဒီတော့ဖက်ပြိုင်တာတွေရှိတယ်ဖက်ပြိုင်တာတွေပြီးမှရန်ပြူတဲ့ပုဂ္ဂိုလ်တွေကအဲစာရပေရပုဂ္ဂိုလ်ကြီးတွေဖက်ပြိုင်ပြောတာအများကြီးပါပဲအဲကိုယ်လည်းမြင်းမြသူနဲ့ဖက်ပြိုင်တာက ပလာတာဝန်တူရာကမစ္စရိယဝန်တူစာမျောတာပဲအဲကိုယ်နဲ့ရင်းနှီးတဲ့ပုဂ္ဂိုလ်တွေသူများနဲ့မရင်းနှီးခြင်းမှုဒီလိုဟာတွေလည်းရှိပါတယ်မေတ္တာ၅မျိုးရှိတယ်။ဒါတွေတော့ပြောပြောလို့ဖြစ်ပါဦးလို့ဒါပဲသူချုပ်ပြထားပါတယ်။အဲဒီနဲ့ပုတ်ဆိုလိုက်ကြအောင်လို့ ကိုယ်ရဲ့မြင်းများသူနှင့်ဖက်ပြိုင်နာကပလာတာဝန်တောရာကမစ္စရိယာကိုယ်ရဲ့မြင်းများသူနှင့်ဖက်ပြိုင်နာကပလာတာဝန်တောရာကမစ္စရိယာနောက်ပြီးတော့ကိုးနာမမနာလိုရာကအိတ်သားတယ်ဒါလည်းသင်ကြပါ့မနာလို ကိုယ်တဲ့တာမနာလို့ဆိုတာကိုယ်တဲ့တာရင်မနာလို့ဘူးအဲ့ဒါလည်းသင်ကြားနေပါသူပြောလို့ပေါ့ယုံမာတဲ့အလိုစိုးကပါတိကအိစ္ဆာပါတိကယုံညာသောအိစ္ဆာအလိုယုံညာတဲ့အလိုအလိုဆိုတာကမကောင်းတာကြီးတဲ့ပါကောင်းတာလည်းမရှိဒါပေမဲ့လို့ရရရလိုက်တဲ့ဥစ္စာလူရင်လာနှိမ့်တဲ့ခါကတော့သိပြီးဆိုးတယ်မဆိုရဘူးပေါ့ မရတဲ့မရတဲ့ဒါကိုရယူတာလိုချင်တာကိုယ်မှဗီလာစာပြီးမပြည့်စုံမဲနဲ့ဗီလာစာပြီးပြည့်စုံပြီးမှရတဲ့ရတဲ့ဥစ္စာတွေကိုမပြည့်စုံမဲနဲ့ရကျင်နေတယ်ကောလေဒီလိုဟာတွေအဲဒီလိုဟာတွေရအောင်လို့ဗီလာမရှိဘဲနဲ့ရှိအောင်ဆောင်သမာဓိမရှိဘဲနဲ့ရှိအောင်ဆောင်ပညာမရှိဘဲနဲ့ရှိအောင်ဆောင်ပြင်မကောင်းမဲနဲ့ရှိအောင်ဆောင်ဒီလိုဟာတွေပါဠိကအိဋ္ဌာတွေအဲဒါတွေကျင်ရမယ် အဲဆရာမနာလိုရာဂအိတ်သာယုံမာတယ်လို့ဆိုကပါပိကအိတ်သာမနာလိုရာဂအိတ်သာယုံမာတယ်လို့ဆိုကပါပိကအိတ်သာဤစေပါကိုဤစေပါကို င်းသင်တဲ့အကုသိုလ်ဟုဆို၏ဒီစေပါကိုကင်းသင်တဲ့အကုသိုလ်ဟုဆို၏အဲဒါကျဲမာလေးစာရွက်နဲ့ဆိုတော့မမေ့ဘူးနှုတ်တဲ့ချရုံနဲ့တော့ဒါမှန်မှမဟုတ်ဘူးစာရွက်နဲ့ဆိုတော့အဲ့ဒါလေးတွေစာရွက်လေးတွေကြောက်မသွားခြင်းနဲ့ဘုန်းကြီးတော်မှဒီစာရွက်တွေ့ပြီလို့ဒါမတွေ့လို့ရှိရင်ဖြင့်မနေ့ကဟောခဲ့တာမှန်မှမဟုတ်ဘူးဘာဟောမိပါလိမ့်မလို့ အဲဒီသုတ်လည်းပဲတတိယပါတယ်ဒီသုတ်မဟုတ်ဟောပြီလားမဟောသေးဘူးလားဒီလိုပြန်စဉ်းစားနောက်ဒီစားရဲ့ဒီတော့မအောင်ဟောပြီးနဲ့ပဲလန်ကောင်းတာပဲအဲဒါသုံးနံပါတ်ကအကုသိုလ်10ပါးကျင်းရတာအကုသိုလ်10ပါးဆိုတာဒါတွေပါပဲအကု10ပါးဖြစ်ပွားကျင်းရာဖြစ်ခြင်းရှိမသိဘူးပြောတာဆိုအကုသိုလ်10ပါးလောဘဒေါသမောဟကောရာဥပနာမခပလားမစ္စရိယပါပါအိဒါလိုသော10မျိုးအကုဟာအဲဒီ10မျိုးသောအကုသိုလ်တရားတွေကိုပြုခေါ်တာ အဲဒါကြီးဟာကင်းနေနေရကင်းဖို့ပါပဲရှိသွားကြအောင်လေအဲဒီမဟာကုဏ္ဏမထေဟောတာဘယ်လိုပုဂ္ဂိုလ်ဟောတယ်လဲဆိုရဟန္တာကိုယူပြီးတော့ဟောတယ်ဥက္ကဋ္ဌနိယဖြင့်အမြတ်ဆုံးသူတေသနာရဲ့ရည်ရွယ်ချက်အံခိုက်ကတော့ရဟန္တာပဲရဟန္တာရှိရင်ဒါတွေကျင်းရမှာဒီဩမကနိလျှော့ပေါ်ပြီးတော့ယူတဲ့နိယဖြင့်ဆိုရင်တော့သက္ခပုဂ္ဂိုလ်အနာဂံငရာဂံသောတာပန်ဒါတွေလည်းယူရမှာပဲ သူ့ရဲ့ဩမကအောက်လျှော့ပြီးတော့ယူလိုက်လို့ရှိရင်ပုထုဇဉ်ဝိပဿနာရှုစေပုဂ္ဂိုလ်ဆရာကျင့်စေပုဂ္ဂိုလ်လည်းယူရမယ်ပုထုလည်းရှုရှုရှုစေယူရင်မှရှုစေဖြစ်တဲ့ပုထုဇဉ်လည်းပဲဒီလိုယူရမယ်မဟာသုံးနာဟောပြသုံးမှာရှင်မသုံးနာဟောပြတဲ့ဒီသုံးနာသုံးမှာယန္တာများဥက္ကဇီပါဥက္ကဋ္ဌနိယခြင်းဆိုရင်ယန္တာကိုယူပြီးတော့ဟောထားပါသည်ညာနာဝါဒဟောတဲ့ပုဂ္ဂိုလ် ယဟနာအနေနဲ့လက်ခံပြီးဟောတဲ့ပုဂ္ဂိုလ်ဒီလိုဆိုလိုပါတယ်။နောက်ယဟနာအနေနဲ့လက်ခံပြီးဟောမှပဲဒီသုံးနဲ့ညီအောင်ကျင့်ရမှာလားဆိုတော့လျှော့ပေါ်နည်းဖြင့်ယူရင်သိက္ခာအဲဩမကနည်းနဲ့ကြော့ပေါ်ပြီးတော့ယူမယ်ဆိုရင်တော့အနာဂံလည်းယူတင်တာပဲသရဂံလည်းယူတယ်သောတာပန်လည်းယူတင်တာပဲသိက္ခာပုဂ္ဂိုလ်သိက္ခာပုဂ္ဂိုလ်ခုနှစ်ယောက်ဆိုရင်လည်းသင်ကြားလာတာတော့အနာဂံသရဂံသောတာပန်ဒီသုံးပါးပါပဲအောက်ကလကံသုံးပါး ဒါရင်လည်းလားအရိယာကယူရင်လည်းပုထုဇဉ်တော့မြူသိမူလားဆိုတာပုထုလည်းရှုစေယူသိမှာပုထုဇဉ်ပုဂ္ဂိုလ်လည်းတရားအထုတ်စေရှုစေဘာဝနာပွားစေပုဂ္ဂိုလ်စဉ်ယူသိမှာပဲဘာဝနာလုံးလုံးမပွားတဲ့ပုဂ္ဂိုလ်ကတော့လည်းအဲဒီလိုဝမခံပါဘူးညာနာဝါဒတွေဘာတွေဝမခံပါဘူးကဲဆိုရမယ်မဟာဆုံးသာဟောပြတော့မှာဉာဏ်နာမြဥက္ကကြီးပါ လျော့ပေါ်နည်းဖြင့်ယူသင့်သစ္ခာပုထုလည်းရှုစေယူသင့်ပါအာသုံးနာဟောပြတော့မှာဒါနာမြတ်ဥက္ကရီပါလျော့ပေါ်နည်းဖြင့်ယူသင့်သစ္ခာ ဝတ္ထုလည်းရှုစဲယူတင်ပါအဲ့ဒါပဲဤတရားကိုသိမြင်ဆိုထိုလိုပုဂ္ဂိုလ်မှာသံမောလောဘဖြစ်သေးကမှတ်ကြထိုသူမှာလောဘကင်းရန်တရားမှဧကမတိသေးသည်သာဒါဘုန်းကြီးကပို့ပြီးရှင်းအောင်လို့ဒါလေးဆောင်းဖို့အတိထဲပါပဲဒီတရားကိုသိမြင်ဆိုတဲ့ဒီတရားကိုသိမြင်လဲဆိုရင်အဲ့ဒီလိုပုဂ္ဂိုလ်မှာသွားမိုးပြီးတော့လောဘတွေဖြစ်လို့ရှိရင် စင်စီလောဘပြီးပုံရတိတ်တဲ့ကြီးကိုအဲ့ဒါကမှတ်ကြသူသူမှာအဲ့ဒီသူမှာလောဘကင်းရန်တရားမှဧကမသိတဲ့ဒီသာလောဘကင်းမဲ့တရားယထာပဇာနာတော့အချင်းချင်းအရင်သိသိရှိတော့လောဘလောဘသည်အဲဒီဘုံရသံမိုးရေနတ်တိတ်သေးရမတိရအဲဒီတရားပြီးလို့ရှိရင်တော့လောဘကသံမိုးပြီဒီပါသံမိုးဖြစ်နိုင်ပါဘူးအဲဒီမဖြစ်နိုင်ဘူးတဲ့ ဒါတော့လောဘလွန်မှုဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီထိုချင်းအားဖြင့်မသိသေးလို့လောဘကင်းလောက်အောင်မသိသေးလို့ဒါလိုဆိုလိုပါတယ်အဲ့ဒါလောဘကင်းရန်တရားမှဧကမသိသေးသည်လားအဲဆိုရမယ်ဒီတရားကိုသိမြင်ဆိုဆိုလိုပုဂ္ဂိုလ်မှာတရားကိုသိမြင်ဆိုဆိုလိုပုဂ္ဂိုလ်မှာ ွမ်းမိုးလောဘသစ္စေက ကြထိုသူဟာသံမောလောဘဖြစ်သေးကမှတ်ကြထိုသူဟာဖြစ်သေးလို့ရှိရင် လောဘမထိမနေနေလို့ရှိရင်အဲဒီပုဂ္ဂိုလ်ဒီလိုမှရမယ်ဘယ်လိုလဲလောဘကင်းရန်တရားမှဧကမတိဖြစ်သည်လားလောဘကင်းတဲ့တရားကမတိသေးဘူးလောဘနည်းတဲ့တရားလည်းမတိသေးဘူးအဲဒီလိုမှရမယ်လောဘကင်းရန်တရားမှဧကမတိဖြစ်သည်လား င်ဤတို့ဖြင့်ပြီးပါထပ်ပိုင်းကပြီးလို့ပါပဲလောဘကင်းရန်တရားမှန်ဆိုတဲ့နေရာဒေါသကင်းရန်တရားမှန်မောဟကင်းရန်တရားမှန်ကောရကင်းရန်တရားမှန်ဥပနာကင်းရန်တရားမှန်မေကကင်းရန်တရားမှန်အဲအိဋ္ဌာကင်းရန်တရားမှန်တရားပေါ်အဲ့ဒါတွေဆယ်ခုလုံးလဲပြီးတဲ့ထဲကိုဒေါသစသည်ကိုလည်းဤတို့ဖြင့်ပြီးပါတဲ့လားပေါ်လွင်ပါပြီနားလည်ပါဤတို့ရုပ်ကတော့ဒါလို့ဆိုပြည့်စုံပါပြီ။ဒီဟာဟောပြောနေတဲ့ပုဂ္ဂိုလ် တရားအားထုတ်နေတဲ့ပုဂ္ဂိုလ်အဲပါလေမိမိဝန်ခံခြင်းနဲ့ညီညွတ်အောင်လောဘဒေါသတွေအကျဉ်းစားတွေမကင်းသေးပေမဲ့လည်းပဲလုံလုံကဲကဲတွေနဲ့ပြောင်းတတိပြုဖို့ပါလေဒါတွေဘုန်းကြီးကတိုင်းနေတိုင်းဩဝါဒပေးပါတယ်ဘယ်ပဲငြိမ်းဝင်ညာအစဉ်အသင့်ရောက်ပါစေကောင်းဆုံးကတော့အပယ်ပဲငြိမ်းတဲ့ညာအစဉ်သောတာပန်ပေါ့လေသာသနာပြောနေတာပြောနေမလိုအောင်

i go i nwere ba aebe e e a e a ae nye were enye ya e a rụaaa a ada တရားအမှန်တို့ဘုရားမှာဗုဒ္ဓံတရဏံကိစ္စနဲ့ဓမ္မံတရဏံကိစ္စနဲ့သံဃံတရဏံကိစ္စနဲ့ဆိုပြီးတော့တရားလည်းကိုယ်ဝယ်ဘူးရဲ့ဘုရားဘာသာဝင်ဖြစ်ဘူးရဲ့ဘုရားတပည့်လည်းဖြစ်ဘူးရဲ့ပဲသေးကလည်းမငြိမ့်နေဘူးဆိုရင်သူများနဲ့အတူတူဖြစ်နေတာပေါ့ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေနဲ့အတူတူပေါ့ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေလည်းသူတို့လည်းပဲသေးမငြိမ့်ဘူးဘုရားဘာသာဆိုရင်လည်းပဲပဲသေးမငြိမ့်နေဘူးဒီနေ့သင်ကြားလို့ရှိရင်အကုသိုလ်ကအကျိုးပေးပြီး ငရဲရဲကြနိုင်နေတယ်သိခါလည်းဖြစ်နိုင်နေတယ်သိတာလည်းဖြစ်နိုင်နေတယ်ဆိုဘယ်နေရာကြအောင်မကြဘူးသူတို့ဟာမကြဘူးဒါခုံရုပ်တော့တယ်အဲဒါအောက်ဖြစ်ဆုံးအားဖြင့်ပေပင်းကြီးနဲ့သောတာပတိမေဖို့ညာရောက်အာထုဖို့ရအချိန်ပဲအဲဒီရောက်အာထုပါလို့ဒီလိုကအောက်ဖြစ်ဆုံးအနေနဲ့ညတိုင်းနေတိုင်းညွှန်ကြားပါတယ်ဒါလေးကတော့နှုတ်တဲ့ရနေကြတယ် အပေရိငိမ့်ခွင်ညာစင်အသင့်ရောက်ပါစေသောတာပန်ဖြစ်ရင်တော်လောက်ပလားလို့ဆိုတော့ဘုန်းကြီးတို့ကတော့သဘောကျပါတယ်ဒါလို့ဆိုတော်ပါတယ်

အဲ့ဒါဘုရားလိုနဲ့ညီအောင်ဘုန်းကြီးလည်းဒီမှာဒုတိယသံဃာကလေးတခုထည့်ထားပါပဲသူညာဖြင့်လည်းမတော်ပဲဆင်းခြင်းပါစေအဲ့ဒီပေကင်းကြီးနဲ့သောတာပတိမေညာနဲ့အာရမလေးပါနဲ့ဟိုးခွင့်သာလို့ရှိရင်စွန့်နိုင်လို့ရှိရင်ဖြင့်ဆင်းရဲအကုန်လုံးငြိမ့်နေအရတမေကိုရောက်အောင်အားထုတ်လိုက်ပါဦးဘုရားလိုတော့အဲဆိုရမယ်သူညာဖြင့်လည်းမတော်ပဲဆင်းရဲခြင်းပါစေ ကြောင်းညီညွတ်မှဆင်းရဲကငြိမ်းလားအခုမှလာမဟုတ်ဘုရားလက်ထက်ကလည်းသောတာပန်နဲ့သောတာပန်ဖြစ်နေပဲသိသိတယ်သောတာပန်ဖြစ်နေတဲ့သိသွားတာပဲနောက်ရသူဝိတိတွေရောက်ပါရဲ့အဲဒီငရံဖြစ်ပေါ်ရတော့သူကြိုးစားနေတယ်လို့ပြောကြပါတယ်နတ်ပြည်ရောက်တဲ့အခါကျပြောကြနာရင်အကြောင်းမညင်ရင်မရောက်ဘူးဒါကံကလည်းပဲနာဂံဖြစ်ဖို့ရအကြောင်းညင်မှာပဲနာဂံကယဟန္တာဖြစ်ဖို့ကနာဂံဖြစ်နေသူတွေပြီးတော့ ဇမတိရောက်လာတယ်လည်းရှိရတာဇမတိရောက်တော့မှတချို့ရဟနာဖြစ်ကြအဲဒါမိမိရတာတဲ့အောင်းမဲ့ကိုညာလောင်းနဲ့အာမရပဲနဲ့ကျိုးစားအားထုတ်ပေမဲ့တော့အကြောင်းညညမှဖြစ်မှာအကြောင်းညညမဖြစ်ဘူးအဲမဖြစ်ရင်ဖြစ်ရင်ဖြစ်နိုင်တာလေးတော့အားထုတ်ကိုရလိုတယ်ဘာဖြစ်တော့ဖြစ်ပေါ်လာညာစိတ်ကြမ်းများပဲရှားနိုင်ပါလေအဲ့ဒါကတော့ဖြစ်ပေါ်လာတဲ့စိတ်ကြမ်းတွေကတော့သောတာပန်မဖြစ်သေးတောင်မှ လောဘဒေါသမောဟအကျဉ်းစားတွေဖြစ်လာရင်တော့ရှုမှတ်ပြီးပယ်နိုင်တာပဲသူနည်းရရထားတဲ့ပုဂ္ဂိုလ်ပယ်နိုင်တယ်ခြေကောင်းလေးရှိနေတဲ့ပုဂ္ဂိုလ်ကမိမိမှာဆွဲကနေတဲ့ယောဂကလည်းရှိလို့ရှိရင်အဲဒီခြေကောင်းလေးပေါင်းထားရတယ်အဲနေမကောင်းထိုင်နေတာချင်းအဲဒီသေးလေးစားလိုက်ခြေချင်းပြောက်သွားတာခေါင်းကိုက်တဲ့ပုဂ္ဂိုလ်ခေါင်းကိုက်သေးပြောက်ခေါင်းကိုက်တဲ့သေးလေးဆောင်းထားရအဲဒီသေးလေးစားလိုက်ရင်ခေါင်းကိုက်ဟာတက်တာသွားတာဒီအောင်တာတဲ့ပုဂ္ဂိုလ်လေနာရတဲ့ပုဂ္ဂိုလ်အဲဒီလေအောင်လေနာကြောက်တဲ့သေးလေးဆောင်းထားလေအောင်လေနာလို့ရှိရင်အဲဒီသေးလေးဆောင်းလိုက် ပြင်းပြောက်တာအဲ့ဒါလိုပဲတတိယဌာန်ရှုမှနေဝိပဿနာရှုမှနေရတာတဲ့ပုဂ္ဂိုလ်အရိယာမေဖို့မရောက်သေးတောင်မှလောဘဒေါသတွေဖြစ်လာရင်ပယ်ဖို့ရာကနီးရှိတယ်ဒီလိုမရှိတဲ့ပုဂ္ဂိုလ်တွေကြခက်တယ်လောဘဒေါသမောဟတွေမကောင်းမှသိပေမဲ့လည်းခက်ကြီးဘုန်းကြီးဘုန်းကြီးတို့ရမှာတစ်ချိန်ကဆရာတော်ကြီးကတရားဟောအခုတော့မရှိပါဘူးအဲဒီဆရာတော်ကြီးကလည်းဟိုအမှုမောဒနာအနေနဲ့ဟောနေတာပါပဲ ခြေသားတော်လောဘကိုပယ်ကြဒေါသကိုပယ်ကြမောဟကိုပယ်ကြကုန်တော့လောဘဟာမကောင်းသောအကျိုးပေးရသည်ဒေါသမကောင်းသောအကျိုးပေးရသည်မောဟမကောင်းသောအကျိုးပေးရသည်လောဘဒေါသမောဟတွေပယ်ရမည်လို့ဟောတာသူကဟုတ်တော့ဟုတ်သားတယ်တရားလိုလည်းကြားမကြဘူးလို့လည်းမဟုတ်ပါမှားတယ်လို့လည်းမဆိုတော့ဒါပေမဲ့လို့လောဘဒေါသမောဟဘယ်လိုလုပ်ပေးရမလဲဆိုတာသူကလည်းမပါဘူး သူအဲ့ဒီလောလောဆယ်ဟောတာလည်းမပါဘူးရှိကလည်းမပါဘူးနောက်လည်းမပါဘူးလောဘဒေါသမောဟဘယ်နဲ့လုပ်ကြရမလဲဆိုအခုကာလမှာယောဂဖြစ်မကောင်းဘူးဆေးကုလိုက်ကောင်းတယ်ယောဂကြောက်တာကောင်းတယ်လို့ပြောတယ်။ဘာဆေးနဲ့ကုရမလို့ဆေးကပေးကြမရှိဘူးကျွတ်။ဆေးနည်းနဲ့ပေးကြမရှိဘူး။ကောင်းတာတော့ဟုတ်တော့ဟုတ်သားပေါ့။ဆေးမရှိဆေးနည်းမရှိရင်ဖြင့်ဘယ်နဲ့မှမတတ်နိုင်ဘူးကွာ။အဲ့ဒါအခု တိဒံဝိပဿနာရှုမှတ်နည်းရနေတဲ့ပုဂ္ဂိုလ်ရဲ့ဈေးကောင်းရတာကသိနေကြတာအဲလောကဒေါသမောဟတွေပယ်လိုက်တော့ဘယ်နဲ့လုပ်ပေးရမလဲမှတ်ပြီးပယ်လိုက်ဖို့သူကအလွယ်လေးပဲကိုကကြောင်းကြမဆိုင်လို့သာလောကဒေါသတွေဖြစ်နေတာပဲကြောင်းကြဆိုင်ပြီးတော့တကယ်ရှုမှတ်ရင်တကယ်ကြောက်ရမှာဥစ္စာမပြောင်းမချင်းရှုရမှာပဲတစ်ခါနဲ့မပြောင်းဘူးနှစ်ခါနှစ်ခါနဲ့ပြောင်းသုံးခါလေးခါငါးခါဆယ်ခါဆယ်ခါနဲ့ပြောင်းသေးဘူးဆိုရင်ဖြင့်ခါနဲ့ဆယ် 30 40 100 200စသည်ဒီလိုရှိရမှာနေမကောင်းတိုင်တာရှိတဲ့အခါဆေးတောက်တယ်ဆေးထိုးတယ်ဆိုတာဒီလိုပဲဆေးတစ်ခါလောက်လိမ့်တာနဲ့ကြောက်တယ်ဆေးတစ်ခါလောက်ထိုးတာနဲ့ကြောက်တယ်အဲဒီချိန်နဲ့မကြောက်ရင်နှစ်ချိန်သုံးချိန်စသည်ဒီလိုပဲဆေးမိဝဲရတာသုံးဆောင်ရတာပဲတချို့များဆေးထိုးရတာအလုံးတရားတောင်မှအတင်းတရားတောင်ထိုးရတယ်ဆိုတော့ကျွမ်းမပြီကြတာသူကအကောင်းဆုံးမပြောင်းမချင်းမှတ်ရမယ် ဖြစ်ပေါ်လာ냐စိတ်ကြမ်းများပဲကြနိုင်ပါလေလောဘဒေါသမောအကျမ်းစာတွေကသိတာပဲဒီကပုဂ္ဂိုလ်ကိုသိတတ်တာပဲဒီကပုဂ္ဂိုလ်ကကိုလောဘအရေးကြောင့်ဒေါသအရေးကြောင့်နေမြင်ရလို့ရှိရင်သိတာပဲပုဂ္ဂိုလ်တိုင်းဆိုတော့သူပြောကြမှာလည်းအကျမ်းကတော့သိတယ်အမှုကမသိဘူးအမှုကခက်တယ်အဲဒီတော့အကျမ်းစာတွေပါပဲအမှုသားတော့ပြင်မတတ်နိုင်ဘူးထားပါအောင်တော့သူတစ်ပါးသိတော့အကျမ်းစာတွေစိတ်ကူးတဲ့ဖြေလိုက်စိတ်ကူးတဲ့ရင်ရသွားပဲစီပရိယုထံပေါ့ဒီရင်ရပဲစီ ဝိတိကမကာယကံဝစီကံမျိုးမကျူးလွန်စေနဲ့ကာယကံဝစီကံတော့ကျူးလွန်လာလို့ရှိရင်လည်းအပြည့်အစုံမဖြစ်သေးခင်ပေါ့လေသူတစ်ပါးကဘေးကမပြီးသေးခင်အဲ့ဒီတည်းနဲ့ရှုမှတ်ပြီးတော့ကြရမယ်လားအရေးကြီးတယ်အနံကောင်းတယ်အဲ့ဒါလေးလေ့ကျင့်နေလို့ရှိရင်လေသိဟန်ကြတယ်ဒါဂုံအများအားဂုံမြောက်နေတာတရားထုတ်တဲ့ပုဂ္ဂိုလ်လည်းဂုံမြောက်တာတရားဟောတဲ့ဆရာသမားတွေတော့ပိုပြီးရေးကြည့်တာပေါ့လေဂုံမြောက်တယ်သူအနံဟန်ကြပါတယ် အဲဒါကြောင့်ဖြစ်ပေါ်လာ냐စိတ်ကြမ်း냐လောဘဒေါသမောဟအကြမ်းစားတွေအဲဒါတွေပယ်ရှားနိုင်ပါစေရှုမှတ်ပြီးပဲပါတဲ့ဒါမဲ့ဖို့တွေမရတာထားအောင်လို့အဲဒါကတော့ပယ်မယ်ဆိုပယ်လို့ဖြစ်တယ်ကိုကမပယ်ခြင်းလို့လက်ခံထားရင်တော့လည်းမတတ်နိုင်ဘူးပယ်ခြင်းရင်တော့သူကရှုမှတ်ပြီးပယ်လိုက်ရတာဒါကြောင့်အဲဒါပယ်နိုင်ပါစေတဲ့ဘုန်းကြီးကနောက်ဆုံးဩဝါဒအနေနဲ့ပေးပါတယ်အဲဆွေးရမယ်ဖြစ်ပေါ်လာ냐စိတ်ကြမ်း냐ပယ်ရှားနိုင်ပါစေ အဲဒီအရှင်ယုတ်ဩဝါဒသုံးခုနှင့်ပြည့်စုံအောင်အားထုတ်ကြ၍မိမိတို့လိုရှိရသောမဉ္ဇဉ်ဘုံဉာဏ်မြင်နိဗ္ဗာန်ကိုသိမြင်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ ချဘူး ပြည့်စုံအားသောက်ပါလူရန်ပါကုန်၏သူအပြင်ယခုတစ်နှစ်အတွင်း၌ရောရာဟရှင်လူလောကီပုဂ္ဂိုလ်ပေါင်းတို့အားလောကသောပစ္စည်းတို့ကိုပေးလူသောက်ပါပါကုန်၏ ခိုးတဲ့အထူးအပြင်ယခု29မြေမြောက်မြတ်ပါလေသစ္စာဝဲနဲ့စ၍လောအပ်သောဖန်ပင်ကတောင်းသေးသရှိတော်ဘုရားမြတ်တော်ရှိတော်ကိုထောက်ပံ့ပူရန်ပါကုန်၏ မွတ်ပါမည်သာတော်ဆရာလေးပါတော်၏ဘုရားကုံကြောင်းဖြစ်တော်